ယနေ့2019ခုနှစ်ဇွန်လ1ရက်နေ့တဲ့ညနေ9နာရီချိန်မှစပြီးတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဇေမြို့တဒါကဒမဒီတေရှင်စင်တာတရားဌာနမှာအဘွဲ့တရားကဥက္ကဋ္ဌတရားကြီးများ အကျိုးတော်ဆောင်တရားကြီးများနဲ့ဘွဲသူဘွဲသားစေရနာရှင်များဤဥဆောင်မှုဖြင့်စင်ကြင်ပပြုလုပ်အပ်သောတလတာအတတိပဒံဝိပဒနာတရားအထုကြတဲ့စကံဖြစ်ပါလေဒီစကံပွဲတော်ကြီးမှာဘုရားများစွာ အေးမြတ်တာခံယူပါ၏တရားများစွာအေးမြတ်တာခံယူပါ၏ တန်ခါများစွာအေးမြတ်တာခံယူပါ၏မိဘများစွာအေးမြတ်တာခံယူပါ၏ဆရာများစွာအေးမြတ်တာခံယူပါ၏သူတော်ကောင်းများစွာအေးမြတ်တာခံယူပါ၏တို့မေတို့ဘုရားတရားတန်ခါမိဘဆရာသူတော်ကောင်းများ၏အေးမြတ်တာကြောင့်အနန္တကြီးသူတော်ရှင်မဟာစီဆရာတော်ဘုရားကြီးနှင့်အနန္တကြီးသူတော်ရှင်ပန္တိတာရမတ် ဆရာတော်ဘုရားကြီးများ အမှုဒါပြီးတော့ယခုသက်တော်တင်ရှားရှိနေတဲ့မဟာနာယကယုတ်ဆရာတော်ဘုရားများနှင့်မဟာနာယကဘီလင်းဆရာတော်ဘုရားကြီးတွေမေတ္တာတော်ဩဝါဒတော်များခံယူပြီးတော့တရားဓမ္မစတင်ပွင့်လိုက်ပါပြီတရားနာကြသောယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့သည်တရားစီကမ္မဋ္ဌာန်းဌာနနှင့်ပတ်သက်သော မြင်ရမမြင်ရသောပုဂ္ဂိုလ်တ attva ပေါင်းတို့သည်ဘေးရန်ကြောင့်ကြဘုသောကရိခင်၍ကိုယ်စိတ်နှစ်ပါးဤမြတ်မြတ်ကြည်ကြည်လင်းလင်းချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့်တတိပဒံ၄ပါးမြတ်တရားကိုမြတ်မြတ်နုနုတန်ဖိုးထားအထုတ်နိုင်ကြပြီးမိမိတို့လိုလားတောင်းတအပ်တဲ့လောကီချမ်းသာ လောကုတ္တရာချမ်းသာ နှမျိုးလုံး ပြည့်စုံစွာခံစားနိုင်ကြပါစေလို့မေတ္တာစကားမေတ္တာတရားဖြင့်ဓမ္မသဘင်စတင်ဖွင့်လိုက်ပါပြီယောဂီယောဂီများယခုအတုနေတဲ့တရားကပฏิပဒံတရားလို့ခေါ်ပါတယ်အပြည့်စုံကိုရမသတိပဋ္ဌာနသုတ်တတရားတော်တဲ့အဲဒီမှာသတိပဋ္ဌာန်သုတ်တော်ကြီးမှာလာတဲ့ဤအတိုင်း ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားညွှန်ကြားတဲ့အတိုင်းနဲ့တရားဓမ္မရှုမှတ်ပွားများအထုနေကြတယ်အထုနေကြတော့မိမိတို့မိတ်ဆွေတငယ်ချင်းပေါင်းသိနေရမေးလိမ့်မယ်အာမိတ်ဆွေ၄၅၆ရက်တပတ်လောက်တလလောက် မတွေ့ဘူးဘယ်သွားနေတာလဲဩကျွန်တော်တို့ညီမတို့ ယံစီကမ္မဋ္ဌာန်းဌာနတရားအထုတ်ကြပါတယ်ဤတရားကဘာတရားလဲတရားတွေအများကြီးရှိအများကြီးရှိတော့ဘာတရားအထုတ်သလဲလို့မေးရင်တတိပဋ္ဌာန်တရားအထုတ်ကြပါတယ်လို့ဖြေရမယ်ဒါပြင်တတိပဋ္ဌာန်ဆိုတာနည်းနည်းလေးပြောပြတယ်ဘာဘာကိုပြောတာလဲဩတတိပဋ္ဌာန်ဆိုတာ တတိဆိုတာအမတ်ပဋ္ဌံဆိုတာကတ်အမတ်တတိလေးကတ်ပြီးနေတာအဲ့ဒါတတိပဋ္ဌံခေါ်တယ်မိမိကိုယ်ကာယမှာတတိအမတ်လေးကတ်ထားရင်ကာယ ानु ပတနာတတိပဋ္ဌံလို့ခေါ်ပါတယ်စိတ်ကူးလေးပေါ်မှာတတိကတ်ထားရင်စိတ်ဓာနုပတနာတတိပဋ္ဌံခေါ်ပါတယ်ဝေဒနာခံစားမှုတွေပေါ်မှာတတိကတ်ထားရင် ဝေဒနာနုပဒနာတတိပဒံခေါ်ပါတယ်ယုံနာဓမ္မသဘောတရားတွေတွေ့တဲ့အခါတတိကထားရင်အဲ့ဒါဓမ္မနုပဒနာတတိပဒံလို့ခေါ်ပါတယ်တဲ့ဒါဖြင့်ရင်တတိပဒံ၄ပါးတော့နည်းနည်းလေးရိပ်မိပါပြီအဲ့ဒီတတိပဒံတရားအထုတ်ရင်ဖြင့်ဘယ်လိုအကျိုးအာနိသင်တွေခံစားရမှာလဲလို့ဆက်ပြီးမေးတဲ့အခါ ဖြည့်ပြရပါလိမ့်မယ်တဲ့ဒီတတိပဋ္ဌာန်တရားကိုမြတ်စွာဘုရားတတော်တင်ရရှိစဉ်ကာလတုန်းကကုရုတိုင်ကမ္မတဓမ္မဏိကုံးရွာကြီးမှာဘုရားရှင်ကိုယ်တိုင်ဟောကြားခဲ့တဲ့တရားဖြစ်တယ်။တမန်ပုဂ္ဂိုလ်ကြီးဟောခဲ့တဲ့တရားမဟုတ်ဘူး။လောကမှာမြတ်ဆုံးအတားဆုံးအထူးကျွန်ဆုံးပုဂ္ဂိုလ်မြတ်ကြီးဖြစ်တဲ့ မြတ်စွာဘုရားကိုယ်တိုင်ကပဲဒီတတိပဒံတရားဟောတော့မယ်ဆိုတော့လောကမှာကုမ္ပဏီတွေလုပ်ငန်းရှင်တွေကသူတို့ကုမ္ပဏီတွေဘယ်လိုကောင်းတယ်သူတို့လုပ်ငန်းတွေသူတို့ပစ္စည်းတွေဘယ်လိုကောင်းတယ်ဘယ်လိုရည်သွေးရှိတယ်လို့ပြောညာကြီးညာကြတယ်လို့လီလီယိုကသတင်းစာကအီးမေးလ်နဲ့စသည်ဖြင့် ဤပညာမျိုးစုံနဲ့ကြီးညာကြတယ်လို့ပါပဲတဲ့ဘုန်းကြီးတို့မြတ်စွာဘုရားကလည်းပဲသူဟောကြားထားတဲ့တတိပဒံတရားအထုတ်ရင်ဟောဒီလိုဟောဒီလိုဒီလိုဒီလိုကျေးဇူးတရားတွေအများကြီးခံစားရမယ်ဆိုတာဘုရားရှင်ကလည်းတရားကြီးညာတဲ့အနေနဲ့ဤကာယနောယံဘိကဝေမကော သတ္တနံဝိတုဒ္ဓိယစသည်ဖြင့်တရားကြီးညာတော်မူပါတယ်တဲ့အဲ့တော့จิตတจิตသမိတို့အဘယဟောတာတဲ့တတိပဒံတရား၄ပါးကို သင်จิตတจิตသမိတို့ခန္ဓာကိုယ်မှာညံသွင်းပြီးတော့တတိနဲ့ရှုမှတ်ကြအထုတ်ကြမယ်ဆိုလို့ရှိရင်ပြည့်နံပါတ်1သတ္တနံဝိတုဒ္ဓိယ အတုကြတဲ့ဘုရားရှင်တွေတဲ့အတုကြတဲ့ပစ္စည်းကဗုဒ္ဓမြတ်တွေအတုကြတဲ့အက္ကသာဝကမဟာသာဝကအရိယာရှင်မြတ်တွေပဂတိသာဝကသူတော်ကောင်းတွေအားလုံးဟာဒီတတိပဒံအတုတဲ့အတွက်ကြောင့်နံပါတ်1ဝိသုဒ္ဓိယာဣလေသာအညစ်အကြေးမှ ကင်းဝေးစင်ကြယ်တန်ရှင်းတော်မူကြတဲ့အကျိုးခံစားရပါတယ်တဲ့အဲလောကမှာအညစ်ကြေးဆိုတာနှမျိုးရှိပါတယ်ရုပ်မှာကပ်နေတဲ့အညစ်ကြေးစိတ်မှာကပ်နေတဲ့အညစ်ကြေးလို့နှမျိုးရှိတယ်အဲ့တော့ရုပ်မှာကပ်နေတဲ့အညစ်ကြေးကိုလူတွေကအမြဲတမ်းတန့်ရှင်းကြတယ်ဘယ်နဲ့အိယာလင်းနေငါစပြီးတော့ ဆက်ပြားတွေဘာတွေညာတွေနဲ့တန်တန်ရှင်းရှင်းဖြစ်အောင်ယုတ်ကြီးကိုတော့စင်ကြယ်အောင်တန်ရှင်းအောင် လုပ်ဖို့မမေ့ကြဘူးမြေနဲ့လုံနေကြတတတနဲ့ပြင်းကြစင်ကြတယ်အဲ့ဒီယုတ်ညစ်ကြီးစင်ကြယ်တန်ရှင်းယုံနဲ့တော့အိုခြင်းလည်းမကင်းနိုင်ဘူးနာခြင်းလည်းမကင်းနိုင်ဘူးသိခြင်းလည်းမကင်းနိုင်ဘူး အပေလေးပါးဒုက္ခများကိုလည်းမတမ်းမြင်နိုင်ဘူးတဲ့စိတ်မှာဖြစ်ပေါ်နေတဲ့စိတ်အငြိကြီးတွေကိုတန်ရှင်းစင်ကြအောင်တဲ့တတိပဒံတရားအထုံးမှ စိတ်တွေစင်ကြတန်ရှင်းသွားတယ်စိတ်ညစ်ကြေးတွေတန်ရှင်းစင်ကြယ်သွားမှပဲတဲ့။ဥခြင်းဒုက္ခအမျိုးမျိုးလွတ်သွားမယ်။နာခြင်းဒုက္ခဘုံဘုံလွတ်သွားမယ်။ သိခြင်းဒုက္ခမြမြလွတ်ရုံမကအင်မတန်ကြောက်စရာကောင်းတဲ့အပေလေးပါဒုက္ခတွေဒီလွတ်ကင်းပြီးတော့ချမ်းသာ မြမြရသွားနိုင်တဲ့အကျိုးရှိပါတယ်လို့နံပါတ်1ဖြေကြားတော်မူပါတယ်အမိတို့စိတ်ထဲမှာဥပ္ပန်နေတယ်ဆိုတာကိလေသာပဲ စိတ်နောက်တာကိလေသာစိတ်ညစ်တာကိလေသာစိတ်ရှုပ်တာကိလေသာစိတ်မကောင်းတာကိလေသာအဲ့ဒီကိလေသာစိတ်ညစ်ကြီးတွေအမတန်ဒုက္ခပေးတယ်တဲ့ဘဝရဲ့ဥနာတိကွယ်အပေဆင်းရဲဖြစ်အောင်စီမံတာလည်းဒီကိလေသာတွေပဲအဲ့ဒီကိလေသာတွေကြောင့်ခန္ဓာရတယ်ကိလေသာကြောင့်ကံတွေပြုကံတွေပြီးတော့ခန္ဓာရတယ် ခန္ဓာရတော့အိုရနာရသေရ အကုသိုလ်ပြုမှတော့ပေကြရတယ်အမြဲတမ်းဒုက္ခတွေမြင်ရတယ်အဲ့ဒုက္ခလွတ်ခြင်းတတိပဒံတရားအထုတ်တဲ့တတိပဒံတရားအထုတ်တဲ့အတွက်ကြောင့်ဝိပဿနာဉာဏ်စဉ်တွေပြည့်စုံတဲ့အခါသောတာပန်အရိယာဖြစ်တယ်သောတာပန်အရိယာဖြစ်သွားလို့ရှိရင်ဖြင့်ဒုက္ခတွေ၄ပုံတပုံသက်သာသွားပြီတဲ့ ကိလေသာတဲ့၄ပုံတစ်ပုံညော့သွားပြီဒိဋ္ဌိဝိဇိကိစ္စသီလပဒပရမတ္တဣဒ္ဓမစ္စရိယကိလေသာတွေညော့နေပြီးတော့အပေကြစေတတ်တဲ့လောဘဒေါသမောဟတွေမရှိတော့ဘူးတဲ့အမတန်ကောင်းတယ်အဲဇက်ပြီးအထုတ်လို့ရှိရင်တက္ကရာမဉ္ဇဉ်ဘူဉ္ဇဉ်ရလို့တရာကံဖြစ်မယ်အဲဒုက္ခတွေ၃ပုံ၄ပုံ၂ပုံသက်သာသွားပြီတဲ့ ကာမရာဂပဋိကကြံစားတွေကင်းသွားပြီအမတန်ကောင်းအဲတတိယဆက်အားထုတ်တဲ့ခါကာလအနာဂံဖြစ်သွားပြီအနာဂံမဉဏ်ဘူဉဏ်ရလို့နာဂံဖြစ်သွားရင်ဖြင့်ကိလေသာ၄ပုံမှာ၃ပုံလျော့သွားပြီတဲ့ကာမရာဂပဋိက အနုစားတွေပါကင်းပြောင်းပြီးတော့အမတန်ချမ်းသာတယ်တဲ့အမတန်ကောင်းတယ် အဲဆက်ပြီးတော့ဒီတတိပဒအာထုလို့အရတ္တမိညာနဲ့ယဟန္တာဖြစ်သွားပြီဆိုရင်တော့ကိလေသာအလုံးစုံမရှိတော့ဘူးတဲ့အမတမဒုက္ခခတ်သိမ်းချုပ်ပြတ်ငြိမ့်တဲ့တရားတွေခံစားရတယ်ဒါကြောင့်စိတ်အညစ်အကြေးတွေကိလေသာတွေကင်းဝေးဖို့အတွက်တတိပဒံတရားအတုပ္ပံ တတိပဒံတရားအားထုတ်ရင်ကိလေသာစိတ်ညစ်တွေအညစ်အကြေးတွေလုံးဝကင်းသွားမယ်လို့ဒီတတိပဒံသုတ်တော်ကြီးကအာမခံထားတဲ့တရားတော်မြတ်ကြီးဖြစ်ပါတယ်တဲ့အဲ့တော့ဂေါရမမြတ်ဗုဒ္ဓကြီးလက်ထက်တော်မှာဒီတတိပဒံတရားအားထုတ်သွားတဲ့အတွက်ကြောင့်ကိလေသာညစ်အကြေးတွေကင်းစင်ဝေးပြီးတော့မဲ့ဝင်းဘိုးဝင်း နိဗ္ဗာန်မြင်ကျွတ်တန်းဝင်သွားကြတဲ့ပုဂ္ဂိုလ်တွေဘယ်လောက်များလဲဆိုတော့24တင်ကြီးတဲ့ဂတိ60တဲ့ပူဇေသိမ့်ပေါင်းများစွာကိလေသာကင်းစင်ပြီးတော့မဲ့ဝင်ဘိုးဝင်နိဗ္ဗာန်မြင်သွားကြတယ်လို့သာသနာသမိုင်းမှတ်တမ်းမှာဒီလိုရှိတယ်ဒါကြောင့်ဗမ္မတန်တရားတွေမထားဘဲနဲ့ ယုံယုံကြည်ကြည်လေးလေးစားစားနဲ့တရားအထုတ်ကြရမှာဖြစ်တယ်တဲ့နောက်တစ်ခုကဘာလဲသောကပရိဒေဝနန္တမဋိကမယာတဲ့ဆိုရင်ချင်းဆိုတဲ့သောကတရားလွတ်မြောက်ခြင်းနဲ့ဆိုရင်လေတတိပဒံတရားအထုတ်ပါတဲ့တတိပဒံတရားအထုတ်ရင်ဆိုရင်ချင်းသောကကင်းဝေးတဲ့အကျိုးကိုခံစားရမယ် အဲ့ဒါတန်တတိအမတ်ကြီးဝိတုတွေနဲ့ထုတ်ပြောရင်တော့အမတန်ကောင်းပါပဲဒါပေမဲ့ချိန်မရလို့မပြောတော့ပါဘူးအဲတတိယကျိုးကတော့ပရိဒေဝငိုကြွေးတဲ့ဒုက္ခတဲ့လွတ်မြောက်မယ်တဲ့ငိုကြွေးတဲ့ဒုက္ခလွတ်မြောက်ခြင်းရင်လဲတတိပဌံတရားအထုပ်ပါတဲ့ဟိုဘုရားလက်တဲ့တို့ကအမတန်မှငိုခွင့်ရတဲ့ ပဒဇာရာဆိုတဲ့အမျိုးသမီးလေးဟာအမတန်ငိုခဲ့ရတဲ့ဒုက္ခသေးမှလေးပဲသူကမြတ်စွာဘုရားရှင်တတိပဌံတရားအထုတ်တဲ့အတွက်ကြောင့်ယန္တာမကြီးဖြစ်သွားတယ်တဲ့ဝိနည်းတို့ဣတရေယဂုံတူးဆောင်ယန္တာမကြီးဖြစ်သွားတယ်သူအကျေကလည်းအလုံးသိပြီးသားဖြစ်တော့မပြောတော့ပါဘူးနံပါတ်3အကျိုးပြီးပါပြီတဲ့နံပါတ်4ကတော့ ဒုက္ခဒေါမနတကိုဆင်းရဲခြင်းဒုက္ခအမျိုးမျိုးလွတ်မြောက်တဲ့အကျိုးတဲ့ဒေါမနတစိတ်ဆင်းရဲခြင်းအမျိုးမျိုးလွတ်မြောက်တဲ့အကျိုးကိုလည်းခံစားရပါတယ်တဲ့ဒုက္ခဆင်းကိုဆင်းရဲခြင်းအမျိုးမျိုးလွတ်မြောက်မယ်ဒေါမနတစိတ်ဆင်းရဲခြင်းအမျိုးမျိုးလွတ်မြောက်မယ်ဆိုတာဒီတရားအထုတ်ကာစမှာတော့သိမသိတာလားနေပြီပေါ့ အဲ့တော့တရားအတုကသမဘာနဲ့ဒူတုံတောင်မော်တက်တယ်လို့တောင်မော်တက်ကသဒူညောင်းနေမောတယ်ပင်မနေရေစားတယ်မတက်ခြင်းမူပြင်းပြင်းနဲ့တောင်မော်ရောက်တဲ့လူကတက်ခဲ့တက်ခဲ့တက်ခဲ့ဟိုအတင်းခေါ်တယ်အတင်းခေါ်တော့ကမတက်ခြင်းလည်းပဲအနာပါနာနဲ့အတက်သွားတော့တောင်ထိပ်ပေါ်ရောက်တော့အမောရီပြေးအပန်းနေပြောက် ဝမ်းမြောက်ဝမ်းသာဖြစ်တယ်လို့ပဲတဲ့တရားရှုမှတ်ခါစပါတော့ထိုက်တဲ့နဲ့ပင်မမှုလေးညောင်းညာတာလေးတွေအဲစိတ်ကျဉ်ကြတယ်လို့ဖြစ်တာလေးတွေနည်းနည်းပါးပါးရှိပါတယ်ဒါရှုနိမတ်ဒီမကျွမ်းကျင်သေးခင်ဖြစ်တတ်တာပဲစိတ်ကလည်းကျဉ်ကြစရာမရှိပါဘူးဖြစ်ပေါ်တဲ့စိတ်ကိုဖြစ်ပေါ်တဲ့အတိုင်းလိုက်မှတ်စိတ်စိတ်ကကျဉ်ကြတဲ့တင်ကျဉ်ကြတယ်ကျဉ်ကြတယ်ကျဉ်ကြတယ်လို့မှတ် ပင်မနဲ့လို့ထင်ပင်မနဲ့ပင်မနဲ့ပင်မနဲ့လို့မှတ်စိတ်ကလေးကအနေကက်တယ်လို့ထင်ရနေကက်တယ်အနေကက်တယ်အနေကက်တယ်အဲ့ဒါမှတ်ရတာအဲ့လိုမှတ်ရစိတ်ကလေးတွေဘာဖြစ်ဖြစ်ကျင်တဲ့ဘာစိတ်ဖြစ်ဖြစ်ကျင်တဲ့စိတ်ဖြစ်ဖြစ်တဲ့စိတ်ကိုဖြစ်တဲ့တိုင်းလိုက်မှတ်တဲ့အဲလိုက်မှတ်ရစိတ်ကလေးမှာရှူရင်းမှတ်ရင်းနဲ့အဲ့မှာချမ်းသာတွေတွေ့လာလိမ့်မယ်ဒါကစိတ်နဲ့ပတ်သက်လို့ကျင့်ကြုတ်ပေါ့လေ အဲဝေဒနာကလည်းနိုင်ဝက်လောက်ရှင်ပေါ်လာတာကျင်နာဒုံနာကြိုက်တာခဲတာတွေအောင်တာတွေတောင့်တာတွေအဲမူရာဝေတာတွေပေါ်မှာပဲဒါပေါ်လာတာကိုစိတ်ပြည့်စရာမလိုဩငါကိုနိဗ္ဗာန်ရောက်ဖို့တငယ်ချင်းကောင်းကလာခေါ်နေပြီလို့အောင်းမိလိုက် နိဗ္ဗာန်ရောက်ဖို့တငယ်ချင်းကောင်းကလာခေါ်နေပြီလို့အောက်မိလိုက်အဲလိုအောက်မိဝေဒနာမှတ်ရပျော်စရာဖြစ်သွားတယ်အဲ့တော့ယောဂီတို့မှာအင်မတန်ရစ်တဲ့တငယ်ချင်းတွေရှိကြမှာပါရှိလဲရှိကြပါတယ်အဲ့ဒါကိုအချစ်ဆုံးတငယ်ချင်းလာရင်ဘယ်နဲ့လုပ်မလဲဝမ်းမြောက်ဝမ်းသာယူဆိုပြီးတော့ဧကံပြုစုပေးတယ်လို့တဲ့အဲဝေဒနာလေးပေါ်လာရင် ဩငါအချစ်ဆုံးတငယ်ချင်းလာပြီအဲနိဗ္ဗာန်ချမ်းသာရအောင်ဆောင်ခြင်းပေးမဲ့အချစ်ဆုံးတငယ်ချင်းလာပြီလို့စိတ်ထဲမှာဝမ်းသာပြီးတော့အရစပေါ်ပေါ်ချင်းမှတ်ဝေဒနာတွေပေါ်လာရင်တပည့်ရတွေဖေးတာတပည့်ရတွေမှတ်ပဲနဲ့ဝေဒနာလေးပေါ်လာရင်အဲပေါ်တဲ့ဝေဒနာစိုက်အာယုစိုက်ကျင်တဲ့နေရာအာယုစိုက်ကျင်တာလေးကိုကျင်နေကျင်နေကျင်နေမနှီးမမြတ်မှတ် နေနေလည်းမမတ်နဲ့မြန်မြန်လည်းမမတ်နဲ့အဲနေနေမှတ်ရင်အဝိဇ္ဇာတဏှာတွေဝင်မှာပေါ့မြန်မြန်မှတ်ရင်တဏှာဥစည်းတဲ့အကုသိုလ်တွေပေါ်မှာပဲအဲကြောင့်နေနေလည်းမမတ်နဲ့မြန်မြန်လည်းမမတ်နဲ့မနေမမြန်လေးကျင်နေကျင်နေကျင်နေထုံနေထုံနေသူ့သဘောလေးရှိတဲ့အတိုင်းအာယုံစုဆိုင်ပြီးတော့စပေါ်ပေါ်ချင်းမှတ် စိတ်ရည်ရည်နဲ့မှန်ဒီခံပြီးတော့မှန်အဲဒီတိုင်းလိုက်လာသွားရင်ဝေဒနာကိုရှုမှတ်ရင်းနဲ့ချမ်းသာတွေတွေ့မယ်နောက်ဆုံးဝိပဿနာချမ်းသာကမဲ့ချမ်းသာဘူချမ်းသာတိတွေ့မှဖြစ်တယ်လို့ဝေဒနာရှုမှတ်ဒီအချင်းချုပ်ကလေးကိုဟောလိုက်ပါတယ်ညာယတ္တအဓိကမယအဓိပဋ္ဌာန်တရားအထုတ်လို့ရှိရင်နံပါတ်6 ရိယမဉ္ဇဉ်ဘုံဉ္ဇဉ်တရားတွေရမယ်တဲ့မိမိတို့တန်တရားဘုရားရှိခိုးတိုင်းမဲ့ဘုံနိဗ္ဗာန်ချမ်းသာရရပါလို့ဤစွန့်တော်ကတိုင်းအမွေနဲ့တပန်းစမိကတိုင်းဆုတောင်းရတာတော်တော်မောနေကြပြီအဲ့လိုဆုတောင်းနဲ့မရဘူးမဲ့ဘုတရားဆိုရာဆုတောင်းနေုံနဲ့မရဘူးလက်တွေ့တတိပဋ္ဌာန်ကျင့်ကြံအားထုတ်မှရမယ် တော့တတိပဒံအတုဒ္ဒဘာကျိုးကျေးဇူးခံတာအရိယာမဉဏ်ဘုံဉဏ်တွေရတဲ့အကျိုးတွေခံစားရတယ်တဲ့နံပါတ်6နံပါတ်9ကတော့နိဗ္ဗာန်သတ္တိကရိယာယနိဗ္ဗာန်ချမ်းသာကိုလည်းရမယ်အဲ့တော့ဒါစာလူတာပြောတာ တကယ်မဲ့ရလို့ရင်ဘိုးနဲ့နိဗ္ဗာန်အာရုံပြုသွားတာမဲ့ပြီးရင်ဘိုးရဘိုးနဲ့နိဗ္ဗာန်ကိုဝင်စားခံစားလို့ရတယ် ဒါကြောင့်အဲနံပါတ်6ကအရိယာမဉ္ဇဉ်ဘူဉ္ဇဉ်ရမယ်နံပါတ်9ကနိဗ္ဗာန်ချမ်းသာဥခြင်းဒုက္ခနာခြင်းဒုက္ခသိခြင်းဒုက္ခဒုက္ခအာလုံးချုပ်ပြတ်ငြိမ်းတဲ့နိဗ္ဗာန်ချမ်းသာရမယ်ဒါကြောင့်တတိပဒံတရားဟာအမတမဝန္တာဇရာကြီးညိုဇရာအကြဇရာအထုချင်းဇရာတရားဖြစ်ပါတယ်တဲ့အဲ့တော့ဒီတတိပဒံတရားဟာ အဲ့တော့အာထုတ်တော့ဘုလိုအကျိုးတွေရအောင်ဘယ်လောက်ကြာကြာအာထုတ်ရမလဲဘုရားနောက်နှန်းတရားပြီးကံဒီမှာဟောတာလေဒီတတိပဒံကိုညံတိုင်းသူတဲ့ခုနှစ်နှစ်ဇက်တိုက်အာထုတ်ပါတဲ့ညံတိုင်းသူခုနှစ်နှစ်အာထုတ်ရင်ယဟန္တာဖြစ်မယ်ကိလေသာတွေအလုံးကုန်ရင်ယဟန္တာဖြစ်မယ်ဆွဲလန်းမှုနည်းနည်းလေးကြံ့ရင်အနာဂံဖြစ်မယ်လို့ဟောပါတယ် ညာလစားသည်ကြတော့ခုနလဇက်တိုက်အထုတဲ့အနာဂံယန္တာတကုကုဖြစ်မေတဲ့ညာကောင်းတဲ့သူတွေကြတော့ခုနရဲ့ဇက်တိုက်အထုအနာဂံနဲ့ယန္တာတကုကုဖြစ်မေတဲ့အဲဒီတဲ့ညာကောင်းရင်ဟောပြတဲ့ပုဂ္ဂိုလ်ကလည်းမြတ်စွာဘုရားကိုယ်တိုင်ဖြစ်နေမယ်ကိုယ်ကလည်းပါရမီပြည့်မယ်ဆိုရင်မနေ့ကင်းအာထုတ်ညနေခင်းမှတရားရမယ်တဲ့ ညနေခင်းမှာအထုတ်မနေ့ခင်းမှာရမယ်လို့အဲ့ဒီလိုဟောတာပါတယ်အမတမအားရစရာကောင်းပါတယ်ဂုံယူစရာလည်းကောင်းပါတယ်ဝန်သားစရာလည်းကောင်းပါတယ်ကြည်နုစရာလည်းကောင်းပါတယ်ကိုပါရမီကုသိုလ်ကံတွေရှိလို့ဟောဘဝကပြုလုပ်ခဲ့တဲ့ဒါနသီလဘာဝနာကောင်းမှုပါရမီတွေပြည့်စုံတဲ့အတွက်ကြောင့်တို့ရိတ်တာဌာနရောက်လာကြတယ်လို့ဝန်သားရမှာဖြစ်ပါတယ် တရက်ပင်ပန်းခံလိုက်ယုံနဲ့တလလုံးလုံးချမ်းသာမဲဆိုရင်ဒီလောက်อ่ะလောက်อ่ะမှာမလို့လို့မဖြစ်ဘူးတလစင်ရခံလိုက်ယုံနဲ့တနေ့လုံးချမ်းသာမဲဆိုရင်ဒီလောက်อ่ะလောက်ရမယ်တနေ့လုံးစင်ရခံလက်တဲ့အတွက်ကြောင့်တဘဝလုံးချမ်းသာမဲဆိုရင်စင်ရခံရမယ်တဘဝလုံးစင်ရခံအထုတ်တဲ့အတွက်ကြောင့် တန်တရားတစ်လျှောက်လုံးကောင်းစားပြည့်စုံချမ်းသာပြီးအထောက်အမဲဒီတရားအဲ့လိုဇာမျိုးဖြစ်ပါတယ်အဲကနည်းနည်းလေးမြင့်မတ်တဲ့ညောင်းညာဒီပမာဏမထားပဲနဲ့ဩဒါတရားရဖို့အထောက်တာပဲဒုက္ခသစ္စာသုရတာကိုပြောတာပဲလို့သဘောပေါက်ပြီးတော့ခန္ဓာဉာဏ်စိုက်ဖြစ်တာပြက်တာတွေလိုက်ပြီးတော့ရှုမှတ်ပွားများရင်ဖြစ်တာကိုဖြစ်တဲ့အတိုင်းသိအောင် ပြက်တာတွေလည်းပြက်တဲ့အတိုင်းသိအောင်တိတိကျကျဂရုစိုက်မှပြက်နိုင်ရင်တော့တရားနာတဲ့အခါကတော့မျက်လုံးလေးပွင့်ထားတာကောင်းတယ်တရားနာတော့မျက်လုံးမှိတ်တိုင်းတော့များတော့ငိုက်သွားတာများတယ်ငိုက်တဲ့ပုလည်းသုံးလေးယောက်တော့ရှိတယ်အဲ့ဒါငိုက်နေရင်တော့အကျိုးမဲ့ဖြစ်သွားမယ်ဘာမှအကျိုးရမှာမဟုတ်ဘူးရတရားနာတဲ့ခြင်းမျက်လုံးလေးဖွင့်ထားမှာဒီမစင်ငိုက်နေတာငိုက်လို့ရှိရင်ဘာပြောမှန်းလည်းမသိဘာဟုတ်မှန်းလည်းမသိ အဲမသိရင်ဝိဇ္ဇာအဲအိပ်ပြောတာသဘောကျတာတဏှာဒါလေးကိုဇွဲလန်းနေဥပါဒံဖြစ်ပြီးတော့ဟောဘဝခန္ဓာဒုက္ခတွေမှာမြုပ်ပြီးတော့မျောပြီးတော့နစ်ပြီးတော့ဖြစ်သွားမယ်နော်ဒါကြောင့်တရားနာတဲ့ခါမှာတော့အိမ်ငိုက်မှုဖြစ်အောင်မျက်လုံးလေးဖွင့်ပြီးနာစီခြင်းပါတယ်လို့သတိပေးပါတယ်သစ္စာသစ္စာလေးပါးပြပြီးတော့တရားဏီကုံသိမ့်ပါတော့မယ် ဤကဲ့သို့တရားဟောတရားနာ ကျွန်ုပ်တို့ဤလောကီယုံနာခန္ဓာ၅ပါးတို့သည်၎င်းတလောကလုံးတကဘာလုံးစัจ java လနန္ဒမရှိတဲ့တတ္တဝါနန္ဒတို့ဤလောကီယုံနာခန္ဓာအာယနာဓာတရားတို့သည် ဖြစ်ခြင်းပြည့်ခြင်းအိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲစင်မှန်ဖြစ်တဲ့အတွက်ကြောင့်ဒုက္ခသစ္စာ ဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးကသမုဒယသစ္စာဣတ္တနာရီချုပ်ရငြိမ်းရအေးရနိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမဂ္ဂင်ရှိတံတတိပဒအမတ်တရားနဲ့တကဝမြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာ မြတ်သောဝေယဝိဇ္ဇသာသနာပြုမြတ်ကောင်းမှုတွေကမက္ကသစ္စာလို့သစ္စာ၄ပါးတရားသိမြင်မဲ့ဝင်ဘိုးဝင်နိဗ္ဗာန်ကိုလေးကျင်တိုင်းတိုင်းမြင်ကြပါတပြည့်ဝိမု ക്തി ဒုက္ခတန်တိဒုက္ခယတာကိုစီကိုငါခံစားနိုင်ကြပါစေကုန်တည်းသာဓုသာဓု